ပညာစัจဉ္ဘက်အဟံတာအနောက်ချက်ပြုတတ်တဲ့တရားစိုးတွေခင့်ကွာမှုဟာကြောက်ရွံ့မှန်မှန်နိလမှန်စွာကျင့်သုံးမှုနဲ့ဆက်စပ်နေတယ်။စိတ်ကျင့်သုံးမှုပေါ်မှာပြီးနေတယ်လို့ရှင်းရှင်းပြီးတော့ပြောခဲ့ပါတယ်။ပုံစံလေးတစ်ခုထုတ်ပြီးတော့လည်းပဲလက်တွေ့စပ်ပြီးတော့ပြောခဲ့ပါတယ်။ဒီနေ့ အဲ့ဒါလိုနိလမှာဆိုတာရှင်းသုံးမှုဟာသူရဲ့ဆက်ဆက်ရအကြောင်းရှိသေးတယ်ဆိုတာပေါ့ဆက်လက်ပြီးတော့ဖြည့်ရှင်းကြဖို့ပါပဲရှင်းမပြခင်ရှင်းဝိစွာလောကီဥပမာနဲ့လှမ်းမြာလေးနဲ့ပြောပြရစီမိမိရဲ့တဏ္ဍာမှာယောဂတစ်ခုမိမိမှာယောဂတစ်ခုဖြစ်လာရင်ဒီယောဂလက်ခံထားရင်တော့ဆင်းရဲဒုက္ခလည်းရောက်နိုင်တယ်သိလည်းသိနိုင်တာပဲဒါတော့ဒီယောဂကို အမြင့်ပြတ်ကြောက်အောင်ကုသဖြစ်ဖို့အရေးကြီးပါတယ်။အဲဒီလိုကုသရာမှာကြီးကျယ်တဲ့ယောဂဆိုရင်ဆရာဝန်ထံသွားရမယ်။တာမန်ယောဂဆိုရင်တော့အိမ်လုံးဆေးပေါ်လေညီဝဲရမယ်။ဒီတော့ယောဂကြောက်ရေးအတွက်ဆေးနီလန်းမှန်စွာစားဖို့ဆိုတာကဆရာဝန်ရဲ့ညွှန်ကြားချက်ယူရမှာ။ဒါမှမဟုတ်ဆိုလို့ရှိရင်ဆေးကလေးမှာပါတဲ့အညွှန်းကိုကြာကြာနာနာဖတ်ရမှာ ညင်ကြကြလည်းမကြည့်ပဲနဲ့ကလေးမှာဘူးမှာရေးထားတဲ့ရှင်းညွှန်းလည်းမဖတ်ဖဲနဲ့တော့ရှင်းကိုစနစ်တကျမစတတ်ဘူးဒါလိုပဲနီလမ်းမှန်စွာဖြောင့်မြောက်အထုနိုင်ရေးအတွက်နီလမ်းမှန်နေပထမဆုံးလေ့လာဖို့မေးမြန်းဖို့ကြားနာဖို့อืมဒါတွေလိုပါတယ်ဆောင်မှတ်ထားဖို့ဒါတွေလိုပါတယ်ဒါကိုနည်းနည်း ဥပမာလေးချက်ထွင်ပြောရမယ်ဆိုရင်တကယ်ကျမ်းပါရေးလူလာတဲ့ပုဂ္ဂိုလ်ဟာစိတ်ဥစွာခုခံကာကွယ်ရေးကလိုပါတယ်။နောက်တစ်ဆင့်ယောဂဖြစ်လာလို့ရှိရင်ကုစားရေးအလိုတယ်။ကို့မှာကာကွယ်ရေးနဲ့ကုစားရေးနီးလန်းနေမတည်ဘူးဆိုလို့ရှိရင်ကျမ်းမအောင်ဘယ်လိုလုပ်နိုင်ပါမလဲ။ဘယ်နည်းနဲ့မှမလုပ်နိုင်ဘူး။ဒီတော့စိတ်ဥစွာ ကျမ်းမာကြောင်းနည်းတွေပေါ့လေလေ့လာပါတယ်လေ့လာပြီးတော့ကာကွယ်ရမယ်ကျူတင်ပြီးတော့ယောဂဖြစ်ရင်လည်းကုစားရမယ်အဲတော့ကာကွယ်ကုစားလို့ယောဂါတွေငြိမ့်သွားလို့ရှိရင်မိမိမိမိတို့ရဲ့ပျော်ရွှင်ချမ်းမြေ့ရေးအကြောင်းဖြစ်သွားတာပဲအဲဒီလိုကာကွယ်ကုစားရေးနည်းအရစသရရာတတိထားပြီးတော့နေလို့ယောဂါကြီးကင်းပြီဆိုလို့ရှိရင် ပျော်ရွှင်ချမ်းမြေ့လာတော့ကျမကြီးလိုက်ဆိုင်လိုက်စားမှုအကျိုးတွေနားလည်လာတယ်။ကျိုးတွေနားလည်လာတော့အဲ့ဒီပုံမှာတန်ဖိုးထားလာတယ်။တန်ဖိုးထားလေလေပို့ပြီးတော့ကာကွယ်ရေးကုစားရေးယောဂကင်းကြောက်ရေးကိုအလေးပြုလေလေအလေးပြုလေလေပို့ပြီးတော့ပျော်ရွှင်ချမ်းမြေ့ရေးရလာလေလေဒီတော့မိမိခန္ဓာကိုယ်ဟာခုကအားတွေပေါ့လေထူးထူးခြားခြားကြီးကောင်းလာတာအဲဒီကကြတော့ ခြားခြားကျမ်းမာရေးကူးမဆိုင်တဲ့ပုဂ္ဂိုလ်တွေမှာမကျမ်းမာစရာအကြောင်းတွေ့လို့လွယ်လွယ်နဲ့ယောဂဖြစ်သွားပြီမယ်လို့သူ့မှာတော့ဘာမှယောဂမဖြစ်ဘဲနဲ့ချမ်းချမ်းသာသာနဲ့ပေါ့ဒီဖြစ်နေတာလေးကြီးရှိရတယ်။အဲဒါကျမ်းမာရေးလိုက်စားတဲ့အကျိုးပါပဲ။ပြောပြောရှင်ချမ်းမြေ့နေတာပါ။အထူးအားဖြင့်မိမိရဲ့ဝန်းကျင်မှာကုသတတ်တဲ့ယောဂမျိုးတွေဖြစ်လာပြီဆိုရင်ကျိုးရင်ကာဝယ်စီကြီးထိုးရတယ်။ 3လခံတဲ့စိတ်6လခံတဲ့စိတ်တစ်နှစ်ခံတဲ့စိတ်စသည်ပေါ့လေအဲကျိုးချင်းကာကွယ်စိတ်ထိုးဖို့လည်းပဲသူကမမေ့တော့စိတ်လည်းပဲထိုးထားပြီကျမကြီးလည်းပဲဂရုစိုက်ပြီဆိုရင်တားပြီးတော့ကိုကျမကြီးတွေကောင်းတယ်ကောင်းတယ်อืม especially in times of an epidemic a local epidemic then ကာကွယ်ရေးကုစားရေးယောဂငြိမ်းချမ်းရေးနေရာချတဲ့ပုဂ္ဂိုလ်များကတော့ပျော်ရွှင်ချမ်းမြေ့မှု မရှိနေမယ်လို့ခုနပုဂ္ဂိုလ်မှာတော့ထူးထူးခြားခြားကြီးကာဝေကုစားယောဂငြိမ်းချမ်းရေးရနေတော့အမနာကိုပြောရှင်ချမ်းမြေ့တာဆိုတာလည်းပဲရှင်ကြည့်ဖို့လိုပါတယ်ဒီလိုဖြစ်ရတာဟာအရင်ဖြစ်လိုက်လို့ရှိရင်ပြောရှင်ချမ်းမြေ့နိုင်ဖို့ရာကာကွယ်ကုစားငြိမ်းချမ်းရေးအတွက်သုံးသိမ့်လောက်တဲ့အလုပ်တွေကိုစနစ်တကျလုပ်လို့ဆိုတာပေါ့ဒီမှာသွားပြီးတော့ကောက်ချက်ကြပါတယ် အဲဒါလိုပဲစိတ်မှာခုခံအားတွေကောင်းရေးအတွက်စိတ်ချမ်းမြေ့ရေးကိုဖြစ်စီနှောက်ရက်တတ်တဲ့တရားစုတွေပေါ့လေကင်းဖို့ရာအခြေခံသီလအကျင့်သမာဓိကျင့်ပညာအကျင့်ပေါ့လေအဲ့ဒါတွေကိုနီးမှန်မှဖြောက်မှန်စွာရှင်းသုံးရပါတယ်ရှင်းသုံးတော့အကျဉ်းစားစေယောဂါတွေအလတ်စားစေယောဂါတွေအနုစားစေယောဂါတွေပေါ့လေ ဒီကကျင့်သုံးမှုအားကောင်းသလောက်ဟိုယောဂါတွေကလည်းပဲတဖြည်းဖြည်းရော့ရော့ရော့ရော့ပြီးတော့နောက်ကြောက်ကြောက်သွားတာပေါ်ရလေးကိုပေါ်ကျလိုက်ပြီးတော့ရှူချင်းအားဖြင့်ကာကွယ်ခုခံကာကွယ်တဲ့အနည်းပေါ်လာလို့ရှိရင်လည်းပဲရှုမှတ်ပြီးတော့ကာကွယ်တဲ့နည်းအဲကုစားတဲ့နည်းအဲ့ဒီလိုလုပ်ပြီးတော့တနည်းနဲ့တနည်းဟာတစ်ချိန်နဲ့တစ်ချိန်ဟာလောဘဒေါသကိလေသာတွေငြိမ်းချမ်းရည်ရလာတာအချိန်ပိုင်းချိန်ပိုင်းလေးတွေရလာတာချိန်ပိုင်းချိန်ပိုင်းလေးတွေရလာတော့ ပျော်ရွှင်လို့ချမ်းမြေလို့နေရတာခန္ဓာကောင်းတာပဲကိုခုကအကောင်းဖို့ရာအချိန်ယူပြီးတော့ကျမ်းမာရေးလိုက်စားတယ်လို့ထို့သူပဲစိတ်ချမ်းသာရေးအတွက်လည်းပဲအချိန်ယူရတယ်ချိန်ယူရတာကစိတ်ကနိုင်မလားပဲယူနေရတာပဲဒီလာရောတမာရီရောပညာရောဒါတွေလေ့လာခြင်းအပြင်မိမိတဏ္ဍာမှာဖြစ်ပွားခြင်းအပြင်စိတ်ကနိုင်မလား မနစ်တိုင်းမလောက်ပါလေနိုင်တိုင်းမလောက်ကြိုးစားနေတော့စိတ်မှာအကြအလအနုစိတ်ယောဂါပေါ့လေကိလေသာတွေပေါ့လေကင်းစင်နေတာကင်းစင်နေတော့တနေ့တဲ့တနေ့ဟာမတူသဘောမှန်လေးလည်းသိလာတယ်။ကြောင်ကျိုးဆက်ပုံလေးသိလာတယ်။မျက်စိရဲ့သဘောပဲဆိုတာသိလာတယ်။သိလာတော့ဒီကအရှင်ရအားပြည့်လာတော့ငကူကစိတ်လှုပ်ရှားစရာအာယုန်နေနဲ့ ကြုံသွားတဲ့အခါမှာလွယ်လွယ်လောဘဒေါသဖြစ်သွားပြီမယ်လို့ဒီကအချိန်ရှိနေပြီဆိုရင်လွယ်လွယ်နဲ့လောဘဒေါသကိလေသာတွေမရှိဘူးငြိမ်းချမ်းရရနေတာငြိမ်းချမ်းရရနေတော့ဒီမှာရှင်းပြီးတော့ချမ်းမြေလာတာပဲဖြစ်လာတာဒီအကျိုးလေးတွေပေါ်ထွက်လာတယ်ဒါဟာ spiritual resistance ဆိုတော့ဒီမှာစိတ်ရခုခံအားကြီးကောင်းလာလို့ခန္ဓာကြီးရှိလာတာဆိုတာမှသွားပြီးတော့သိရပါတယ်အဲဒီလိုလက်တွေ့ တတိပဌာန်လုပ်ငန်းနဲ့ကာဝရေးကုစားရေးဒီအလုပ်တွေကို လုပ်လို့စိတ်ရဲ့အနှောက်အယှက်ယောဂါတွေကင်းငိမ့်တယ်များကင်းငိမ့်သွားပြီထိုက်တယ်များကင်းငိမ့်သွားပြီဆိုရင်ပျော်ရွှင်ချမ်းမြေ့မှုအကျိုးလေးတွေပေါ်လာတော့အဲ့ဒီပုံမှာတန်ဖိုးထားလာတယ်တိတ်ကောင်းတယ်ဒီအနောက်ချက်ဒီကင်းလို့ဒီလိုပျော်ရွှင်မှုတွေချမ်းမြေ့မှုတွေရတယ်တိတ်ကောင်းတယ်နားလေတာအကျိုးသိတာအကျိုးသိလာတော့ဒီပုံမှာတန်ဖိုးထားလာတယ် တန်ဖိုးထားတာတော့ပိုးပြီးတော့ကိုရေုံကြည်ကြည်နဲ့ဆန္ဒပြင်းပြပြထားပြီးတော့ဂရုစိုက်လာတယ်ဂရုစိုက်လေးတွေပို့ပြီးတော့တတိဓမ္မတွေပညာပေါ့လေကာကွယ်ရေးတွေကုစားရေးတွေအကောင်းတွေကောင်းတွေတွေပို့ပြီးတော့ယောဂတွေကလည်းပဲစေယောဂတွေကလည်းငြိမ်းချမ်းရေးရနေတယ်ငြိမ်းချမ်းရေးရတယ်ဒီပို့ပြီးတော့ပျော်ရွှင်ချမ်းမြေ့မှုတွေရနေတယ်ပဲအထူးအားဖြင့်ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ရှင်လေးလောက်ရောက်လာရင်ပဲ လူကံမကုံချမ်းသာလက်လမ်းမမီတဲ့စိတ်ကောင်းတဲ့အတိညာတိုးတက်လို့တမေကောင်းမပြည့်နိုင်တဲ့ချမ်းသာတွေရလာပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဒီအထုတ်မှုကိုဘယ်တော့မှမစွန့်ပြစ်နိုင်တော့ဘူးဝိပဿနာဉာဏ်နဲ့ရင့်ကျက်ပြည့်စုံလို့အ ਨੇ ဆုံးဓမ္မတဖို့လောက်ရရှိသွားပြီသို့မဟုတ်မညာဖူညာနဲ့ငြိမ်းတဲ့နေပါကိုမျက်မှောက်ပြုတည်သွားပြီဆိုရင်အပယ်နဲ့ဆက်တဲ့ စိတ်ယောဂါကြီးရစ်တက်တခါလေးကြောက်တော့တာပဲအဲဒီလိုကြောက်သွားမှသိရင်ဘယ်လောက်များဝင်တာမလဲဆိုတာခံမှားပြီးတော့ကြည့်ဖို့ပါပဲဘဝအာမခံချက်ရသွားပြီဆိုရင်အထုလို့ရရှိတဲ့ဘဝအမခံချက်ကလေးကိုအာယုပြည့်မိတယ်ပြည့်မိတယ်အဲ့ဒီပုဂ္ဂိုလ်မှာဘယ်လောက်စိတ်ချမ်းသာမှုကြီးပြည့်ဝနေမလဲဆိုတာတွေ့ကြည့်ပါတချို့ကတော့ဒီလိုလက်တွေ့သတိပဋ္ဌာန်တရားတော်ကိုဗုဒ္ဓလူတော်ကြ အားထုတ်ရင်တက်တက်ကိုယ့်ဘဝကိုအရှုံးပေးတာတဲ့ပြီးတော့အကောင်းမြင်သဘောမျိုးမရှိဘူးတဲ့သူကအမြဲတာတွေဆင်းရဲတာတွေကိုယ်လိုတိုင်းမဖြစ်တာတွေဆိုတော့ဒါတွေပဲကြည့်ခိုင်းနေတာပဲကြည့်ခိုင်းနေတော့လူရလူဖြစ်လာတာတက်တန်းလေးကတူတူလေးအဲ့ဒါတွေကိုအဆိုးတွေရှောက်မြင်လို့ရှိရင်လူဘဝချမ်းသာဘယ်မှာရှိနိုင်ပါတော့မလဲတဲ့ဒီလိုသူတို့တွေးကြတယ်ပြောလဲပြောကြတယ် ပြီးတော့အပြစ်လည်းပဲတင်ကြပါတယ်တချို့ပြောတာလည်းရှိသေးတယ်အဲဒီလိုတရားဌာနသွားရောက်ပြီးတော့ကိုယ့်ကိုယ်ကိုထောင်ချထားတာတဲ့ကိုယ့်ကိုယ်ကျင်းပနေကြတဲ့ပုဂ္ဂိုလ်တွေတဲ့ချမ်းသာမှုတွေကိုလက်လွတ်ပြီးတော့ပေါ့လေတက်တက်မဲ့ဒုက္ခရှာနေကြတဲ့ပုဂ္ဂိုလ်တွေလို့ဒီလိုလည်းပဲသူတို့ပြောကြတယ်ထင်ကြတယ်အမှန်စစ်စစ်တော့သူတို့လက်တွေ့တိပဋ္ဌာန်တရားတွေအားထုတ်ရတာဟာကိုယ့်ကိုယ်ကိုအောင်နိုင်ဖို့ပါပဲကိုယ့်ကိုယ်ကိုမအောင်နိုင်လို့ မကောင်းတဲ့အကြံစီတွေမကောင်းတဲ့အပြောအဆိုတွေနဲ့မကောင်းတဲ့လှုပ်ဆောင်ချက်တွေရှိပြီးတော့ကိုယ်လည်းမတက်တာအများလည်းပဲသိရတာတွေသူတို့မစဉ်းစားမိလို့ပါဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဘုန်းကြီးကထုတ်ဖော်ဖို့မလိုပါဘူးစိတ်ကိုလွတ်ကျင်နိုင်လွတ်ထားပြီးတော့ပြောကျင်နိုင်ပြောလွတ်ကျင်နိုင်ရှောက်လို့နေကြလို့လူကြီးတို့တွေပြည့်ပြီးတော့ချမ်းသာမှုတွေမရကြတဲ့ပုဂ္ဂိုလ်တွေအများကြီးရှိတာပဲ အဲ့ဒါတိတိကျကျမြင်နိုင်ပါတယ်နောက်ဘာဖြစ်လာလဲဆိုတော့တူးနဲ့တူးမကျေနပ်တာတွေမတည့်တာတွေဒေါသဖြစ်တာတွေမမာနတွေဖြစ်တာတွေလောဘတွေကြီးလာတာတွေမိသားစုချင်းဆွေမျိုးချင်းအချင်းချင်းပေါ့လေတိုင်းပြည်နဲ့တိုင်းပြည်ပေါ့လေအဲ့လိုဖြစ်လာပြီးတော့ကိလေသာမိတွေတောက်ပြီးတော့ကဘာသူကဘာသားတွေဆင်းရဲဒုက္ခတွေရောက်သွားတဲ့အထိနည်းနည်းလေးစီရောမှတ်ပြီးတော့ကြည့်ကြပါ တနည်းအားဖြင့်လည်းပဲကုသတတ်တဲ့ယောဂါတွေကျူရင်ကာဝယ်မှုကုစားမှုကမရှိတော့ဒီယောဂါတွေကအကုန်လုံးခါတဲ့ဟို flu ယောဂါမျိုးလိုပေါ့လေခါတဲ့ပြန့်နှံ့သွားတယ်လို့ပေါ့လေပြန့်နှံ့သွားတော့ဒုက္ခတွေရောက်ကြတယ်ပြီးတော့တကူရေကျမ်းမာရေဂရုစိုက်လို့ရှိရင်အဲဒီတကူရနေပြီးတော့အတီးတီးပေါ့လေကျမ်းမာရေကောင်းနေလို့ရှိတယ်ကုသတတ်တဲ့ယောဂါတွေလည်းလာနိုင်တော့မလဲအလုံးချမ်းသာသွားနိုင်တယ်ဟိုစိတ်ပညာလောကမှာ TB ခေါ်တဲ့ယောဂအမှန်တရားဆရာကောင်းတယ်။အဲ့ဒီယောဂမြင့်ပြအောင်ဆိုပြီးတော့စိတ်တိတ်ပါနိရပေါ်လीရှာဖွေလို့ကုစားတဲ့အခါမှာအခုကဘာပေါ်မှာအဲ့ဒီဒီလိုယောဂမျိုးပြတ်တလောက်ကိုဖြစ်နေပြီ။ဒီကိုယ်ကျမ်းပါရေးအတိအကျဒုစိုက်ကြလို့ရှိရင်ယောဂမျိုးပြတ်နိုင်တယ်လို့ယောဂကြီးငြိမ့်ပြီးတော့ပျော်ရွှင်ချမ်းသာမှုဖြစ်နေတယ်လို့ထို့အတူပဲ။ဒီတရားထုတ်တယ်ဆိုတာဒီကိုယ် ကျမ်းမာရေးရစိတ်ကျမ်းမာရေးရဖို့ရအတွက်ကြိုးစားနေကြတာတကူရေးဖြစ်နေတဲ့ယောဂါတွေကိုအောင်နိုင်ဖို့ရအတွက်ကြိုးစားနေကြတာကြိုးစားတော့ယောဂါပျောက်ပြီဆိုလို့ရှိရင်ယောဂါကြီးငြိမ့်ပြီဆိုလို့ရှိရင်အိုးပျော်ရွှင်ချမ်းမြေ့လိုက်တာအနာကောင်းလာပဲသိနေရကြတာဒီတော့ကိုယ်မှာယောဂါကြီးပျောက်သွားတော့မတရားတဲ့ဒုညဒုက္ခပြည့်တဲ့အကြံစီတွေလည်းမရှိဘူး သူများစိတ်ဆင်းရဲစေတတ်တဲ့ကိုယ်ဆင်းရဲစေတတ်တဲ့အပြောဆိုမျိုးတွေလည်းပဲကင်းတာများကင်းမယ်။သူများကမတရားပြုမှုတဲ့မတရားတဲ့အမှုတွေပေါ့လေအဲ့ဒါတွေကင်းသွားတယ်။ကင်းသွားတော့သူများလည်းပဲချမ်းသာသွားပြီကိုယ်အတွက်လည်းဒုက္ခမရောက်တော့ဘူး။အဲ့ဒါတွေလည်းတွေ့ရပါတယ်။တချို့ကဒီအလုပ်ကိုတကူပေါက်ခံတဲ့အလုပ်လို့ဒီလိုထင်ကြပါတယ်ပြောလည်းပြောကြပါတယ်။တကူရေကျမ်းမာရေးရဖို့ရန်အတွက် ကာကွယ်ရေးကုစားရေးငင်းချမ်းရေးလုပ်နေတာအထူးအားဖြင့်မြစ်ပြယောဂါတွေကြောက်ရေးအတွက်ကျန်းမာရေးလိုက်စားနေတဲ့ပုဂ္ဂိုလ်ဟာတကူကောင်းဆန်တယ်လို့လို့ဆိုပါမလားကိုယ့်ကိုယ်ကိုကျန်းမာအောင်ပြုလုပ်ခြင်းအားဖြင့်ကုသတတ်တဲ့ယောဂါတွေကျင်းသွားပြီဆိုရင်အမြဲပတ်ဝန်းကျင်ဘယ်လောက်အကျိုးပြုတယ်ဆိုတာစဉ်းစားဖို့ပါပဲဒါလိုပဲအခုစိတ်မှာမိမိလည်းမတက်တာသူတစ်ပါးလည်းပဲရှင်းသူကရောက်ရှိနိုင်တဲ့ ဒုက္ခပေးတတ်တဲ့ကိလေသာမျိုးစုတွေတတ်နိုင်ရပြတ်အောင်ကြိုးစားလို့ကြိုးစားလို့ရှိရင်ကိုယ်မှာကိုယ်လုံးအမူအရာလေးတွေရင်ကျင်းပြီးတော့ကျမ်းပါပြီးတော့ပေါ့လေကြောက်ရှင်ချမ်းမြေ့မှုတွေရနိုင်သူများလည်းပဲဒုက္ခမပေးတော့ဘူးဒီနည်းလေးတွေသူများကိုလည်းပဲဖြန့်ပြီးလို့ရှိရင်သူများလည်းပဲစိတ်ချမ်းသာမှုတွေပြေဝရသွားနိုင်တယ်ဘလို့အကျိုးပြုတဲ့အလုပ်လဲဆိုတာနှိုက်စီပြီးတော့ကြည့်ဖို့ပါပဲဒါတကူကောင်းဆန်တဲ့အလုပ်မဟုတ်ပါဘူးอืมအကျဉ်းကြတော့ကာကွယ်ရေးကုစားရေး အဲကိုကျမ်းမာရေးအတွက်ကာကွယ်ရေးကုစားရေးပြုလုပ်ပြီးတော့ယောဂငြိမ်းချမ်းရေးရရှိရရှိခြင်းဟာပျော်ရွှင်ချမ်းမြောက်မိမိတို့ရဲ့ပျော်ရွှင်ချမ်းမြေ့မှုရဲ့အရင်းကပဲဆိုတာပေါ့သဘောပေါက်နားလည်ပြီးတော့စိတ်မှလည်းပဲကာကွယ်ရေးကုစားရေးပေါ့လေဒီယောဂတတ်နိုင်သမျှကင်းကြောက်ရေးဟာမိမိတို့ရဲ့ဒီသတိပဋ္ဌာန်လုံငါကိုလုပ်တဲ့ပုဂ္ဂိုလ်များရဲ့ ပျော်ရွှင်ချမ်းမြေ့မှုရဲ့အကြောင်းပဲဆိုတာသဘောပေါက်နားလည်ပြီးတော့နိလမှန်စွာနဲ့အားထုတ်ပြီးတော့ဒီနည်းရဲ့စိတ်မှာ spiritual resistance တွေပေါ်ရရအောင်ကြိုးစားပွားများအားထုတ်နိုင်ကြပါစေ။